ကံကြီး39အငယ်1မှ6ဣရှမေလလူတို့သည်ယောသကိုဆောင်သွား၍အေဂရုပြည်သို့ရောက်သောအခါအေဂရုအမျိုးသားဖာရောဘီ၏အမတ်ဖြစ်သော ကိုရန်တော်မူပေါ်တိပါထံမှရောင်းချ၏ဒါဝရဖျားသည်ယောသဘက်၌ရှိတော်မူသည်ဖြင့်သူသည်အကြံထမြောက်တတ်၏အေဂရုအမျိုးသားမိမိသခင်၏အိမ်၌နေရလေ၏သူဘက်၌ဒါဝရဖျားသည်ရှိတော်မူ၍ သူပြုလေရာရာ၌အောင်စေတော်မူကြောင်းကိုသခင်လည်းသိမြင်၏ထိုကြောင့်ယောသသည်သခင်ရှေ့မှမျက်နှာရ၍ခစားလျက်နေရ၏သခင်သည်လည်းမိမိအိမ်တွင်အိမ်အုပ်အရာနှင့်ခန့်ထား၍ဥစ္စာရှိသမျှကိုအပ်လေ၏ထိုသောအိမ်နှင့်ဥစ္စာရှိသမျှကို အုပ်ဆိုးစေသည့်ကာလမှစ၍ဒါဝရဖျားသည်ယောသအတွက် ထိုအေဂုတ်ထုသား၏အိမ်ကို ကောင်းချီးပေးတော်မူသဖြင့် ပေးတော်မူသောကောင်းကြီးမင်္ဂလာသည်အတွင်းပြင်ဥစ္စာရှိရှိသမျှအပေါ်မှာလည်းသက်ရောက်လေ၏သခင်သည်မိမိ၌ရှိသမျှကိုယောသလက်သို့အပ်၍မိမိစားသောအစာမှတပါအခြားသောဥစ္စာရှိမှန်းကိုမျှမတိမမှတ်ဘဲနေ၏ယောသသည် ပုံမြင်ရင်ချေး၍အသွေးအစင်းလဲလှသောသူဖြစ်၏အငယ်9မှ23ထိုနောက်မှ သခင်ဤမယားသည်ယောသကိုတတ်သောစိတ်ရှိ၍ငါနှင့်အတူအိပ်ပါဟုဆို၏ယောသကလည်းကျွန်တော်သခင်သည်အိမ်တော်၌ရှိသမျှသောဥစ္စာတို့ကို ကျွန်တော်လက်သို့အပ်ပါပြီကျွန်တော်၌အပေဥစ္စာရှိမှန်းကိုမျှမတိမမှတ်ပါဤအိမ်တွင်လည်းကျွန်တော်ထက်သာ၍ကြီးသောသူမရှိပါ ကိုမယားဖြစ်သောသခင်မှမှတပါအဘယ်အရာကိုမျှကျွန်တော်အားမမြစ်တာပါ သို့ဖြစ်လျှင်အပြစ်ကြီးသောဤအမှုကိုကျွန်တော်ပြု၍ဘုရားသခင်ကိုအဘယ်သို့ ပြစ်မှားနိုင်သနည်းဟု သခင်၏မယားကိုငြင်း၍ပြန်ဆို၏။ထိုသို့သခင်မသည် နေ့တိုင်းသွေးဆောင်သော်လည်း၊ယောသပ်သည်သူ၏စကားကို နားမထောင်၊သူနှင့်အတူအိပ်ခြင်း၊နေခြင်းအမှုကိုရှောင်လေ၏။တနေ့သ၌ယောသပ်သည်အမှုဆောင်ခြင်းငှါအိမ်ထဲသို့ဝင်၍ အိမ်သားယောက်ျားတယောက်မျှမရှိသောအခါသခင်မကငါနှင့်အတူအိပ်ပါဟုဆိုလျက်ယောသအဝတ်ကိုကင်ဆွဲလေယောသသည်မိမိအဝတ်ကိုစွန့်၍ပြင်သို့ထွက်ပြေးလေ၏ထိုသို့သခင်မလက်၌မိမိအဝတ်ကိုစွန့်၍ပြင်သို့ထွက်ပြေးသည်ကို သခင်မသိမြင်သောအခါအိမ်သားယောက်ျားတို့ကိုခေါ်၍တင်တို့ကြည့်ကြငါတို့၌မယုံမသေးပြုစေခြင်းက ဤဟေပြဲလူကိုသခင်တွင်ထားပြီတကားသူသည်ငါနှင့်တူအိတ်ချင်းငါဝင်လာ၍ငါသည်ကျဲသောတန်နှင့်အော်ဟစ်ရ၏ကျဲကျဲအော်ဟစ်တန်ကိုကြားလျင်သူသည်မိမိအဝတ်ကိုဆွတ်၍ပြင်သို့ထွက်ပြေးသည်ဟုဆိုပြီးလျှင်သခင်ရောက်သည့်တိုင်အောင်ထိုအဝတ်ကိုမိမိ၌ထားလေ၏သခင်ရောက်သောအခါကိုရောတွင်ထားသောဟေပြဲကျွန်သည် ကျွန်ုပ်ကိုမယိုမသေးပြုခြင်းဟံ ဝင်လာပါ၏ကျွန်ုပ်သည်ကျဲသောတန်နှင့်အော်ဟစ်သောအခါသူသည်မိမိအဝတ်ကိုစွန့်၍ပြင်သို့ထွက်ပြေးပါသည်ဟုသောစကားဖြင့်ကြားပြောလေ၏ကိုရောဤကျွန်သည်ကျွန်ုပ်၌ဤသို့ပြုခဲ့ပြီဟုမယားပြောသောစကားကို သခင်ကြားလျင်ယောသတ်ကို အမျက်ထွက်၍ခေါ်ပြီးမှရှင်ဘရင်ချုပ်ထားသောသူတို့နေရာထောင်ထဲမှလှောင်ထားသဖြင့်ယောသတ်သည်ထောင်ထဲမှနေရ၏ သို့တော်လည်းထာဝရဘုရားသည်သူ့ဘက်၌ရှိ၍ကယ်မသနာတော်မူသည်ဖြင့်ထောင်မူထံမျက်နာရစေတော်မူ၏တို့ဖြစ်၍ထောင်မူသည် ထောင်၌ချုပ်ထားသောသူ အပေါင်းတို့ကိုယောသလက်သို့အပ်၍ထောင်ထဲတွင် ပြုသည်မျှသောအမှုကိုယောသစီရင်ရ၏ထိုနောက်ထောင်မူသည် ထောင်အမှုကို ကိုယ်တိုင်ပြန်၍မကြည့်မရှုရအကြောင်းမူကားသာရဖျားသည်ယောသဘက်မှရှိ၍သူပြုလေရာရာ၌ အောင်စေတော်မူသတည်း